ဥပဒနာသမာဓိရှိရှိသွားရှိတဲ့မိဂသမာဓိရှိကိုယထာမုံသမားနဲ့နှိုင်းရှင်ပြီးတော့ဖြည့်ရှင်းပြပေးပါလေ။ပြီးတော့သိတဲ့အချက်ကလေးများလည်းသိရအောင်ဆိုပြီးတော့အခြားဥပမာလေးတွေလည်းပဲနှိုင်းရှင်ပြီးတော့ပြောခဲ့ပါလေ။ဒီနေ့ဒီတုတ်တန်ကိုအဆုံးသတ်အနေနဲ့ဟောဖို့ရည်ရွယ်ချက်ရှိပါတယ်။ ဆက်လက်ပြီးတော့မဖြည့်ရှင်းခင်မနေ့ကပြောခဲ့တဲ့သမာဓိတိ6မျိုးရဲ့ချင်းချင်းခြားနာခြင်းနဲ့ဆရာဆရာအကျိုးသွားလေးတွေကိုနည်းနည်းဖြည့်ရှင်းပြီးတော့ပြပါဦးနော်အဲဒီသမာဓိတိ6မျိုးတွေကကမ္မသက္ကတာသမာဓိတိဆိုတာ တတ္တဝါတွေမှာကုသိုလ်ကအကုသိုလ်ကနာကိုယ်ပိုင်ဥစ္စာရှိတယ်လို့သိမြင်နေဉာဏ်အဲဒီပြုထားတဲ့ကံတွေဟာဘဝတလျှောက်တန်တရားတလျှောက်မှာကိုယ်ပိုင်ဥစ္စာအနေနဲ့ပေါ့လေဖတ်သွားတာပဲအဲဒီလိုဖတ်သွားတဲ့အခြေအနေတွေကိုသိမြင်နေဉာဏ်ဒါကမ္မတက္ကတာသမာဓိရှိအနေရရှင်းခဲ့ပါတယ် မကောင်းကံကမကောင်းကျိုးပေးတတ်တယ်လို့အတိရှိထားတော့မကောင်းတာကြီးရှောင်ရင်မကောင်းတဲ့ကိုလို့စိတ်ဓာတ်အချို့ကိုရှောင်ရှားရင်မကောင်းတဲ့ဘဝမရောက်ဘူးပေါ့ကောင်းတဲ့ကုသိုလ်ကံတွေပြုလို့ရှိရင်ကောင်းတဲ့ဘဝကြီးရောက်တတ်တယ်ဘဝကလွတ်မြောက်စေနိုင်တဲ့ကုသိုလ်ကံတွေကုသိုလ်တွေအားထုတ်လို့ရှိရင်ဘဝလွတ်မြောက်နိုင်တဲ့လွတ်မြောက်နိုင်တဲ့အထိအကျိုးပြုနိုင်တယ်ဆိုတဲ့အဒီအဒီလေးရှိထားတော့ ကုသိုလ်ကံတွေခြေကားဆောက်ပြီးအဆင့်ဆင့်ဆင့်ဆင့်ပြုလုပ်တော့တာပဲပြုလုပ်တော့အကျိုးကျေးဇူးတွေရှိလာတယ်ဒီကမ္မတက္ကတာသမာဓိကြီးဟာလောကီဥပမာနဲ့ပြောရလို့ရှိရင်တော့ကျန်းချင်းကြီးပဲအဆုံးကြီးပဲသူကဒီဆုံးကနေပြီးတော့အရှိအနောက်တောင်မြောက်ပေါ်လေပြီးတော့တောင်ရက်တွေပေါ့လေခွဲလို့ရတယ်จิตထားအဲကျန်းချင်းကြီးရလို့ ပြီးတော့လေချောင်းကြီးနဲ့သွားမယ်ဆိုလို့ရှိရင်လေစိတ်ကြီးများလို့ပေါ့ဒီမှာလမ်းခွဲကြီးပေါ့ဒီကခွဲလို့ရပါတယ်ခွဲပုံကတော့ဒါနသီလကုသိုလ်မှုပြုတဲ့ပုဂ္ဂိုလ်ကဒါကံလန်းခေါ်ပါတယ်အဲဒီကံလန်းလိုက်လို့ရှိရင်လူဘဝနတ်ဘဝအဲဒီဘဝတွေရောက်နေပါတယ်ပါရမီဒါနပါရမီသီလမြောက်ကျိုးစားလို့ရှိရင်ပါရမီတွေပြည့်စုံပြီးတော့ နောက်ဆုံးနိဗ္ဗာန်အထိလည်းပဲအထောက်အကူပြုနိုင်ပါတယ်။ဒါတော့သမာဓိတိတ်္ခာတွေကျင့်လို့ရှိရင်ဇာနေရလာတယ်။အဲဒီဇာရလာတဲ့အခါမှာအဲဒီဇာနဲ့ရှင်တွဲပြီးတော့ဖြစ်တဲ့အမှန်မြင်တဲ့ဇာနာသမာဓိတိဆိုတော့ဖြစ်တယ်။အဲဒီသမာဓိတိကတော့ဇာရနေတဲ့ဘဝမှာစိတ်တွေတန်ရှင်းတည်ငြိမ်မှုအကျိုးတွေပေါ့လေ။နောက်ဇာနဲ့ ကွယ်လွန်သွားတဲ့အခါမှာဆိုင်ရာကိုဓမ္မပြေမှာကဘာနဲ့ရှိတဲ့တက်တန်းရှိရှိနေရတာပေါ့။အဲဒီဘဝတမတိအကျိုးတွေရပါလား။ဒါတော့ကမဲကရတမတိတိကနေပြီးတော့ဉာဏ်လမ်းရောက်လိုက်တဲ့ပုဂ္ဂိုလ်ပေါ့။ဉာဏ်လမ်းရှင်လိုက်တဲ့ပုအတိညာဖြစ်အောင်အာထုတ်တဲ့အာထုတ်လို့ရှိရင်ဘဝလွမြောက်ရရတယ်။ဒီဝိပဿနာသမာဓိတိဟာဒါဉာဏ်လမ်းရှင်ဉာဏ်လမ်းရောက်ခေါ်ပါတယ်။ဒီကံ ကျုံလာပိုက်ချတိကကအစဉ်စဉ်စဉ်စဉ်ညာလေးတွေဖြစ်လာပြီးတော့နောက်ဆုံးရင်းချက်ပြည့်စုံပြီးတော့နိဗ္ဗာန်လေးပါကိုအရိယမဉ္ဇဉ်ဘုံဉာဏ်နဲ့မျက်မှောက်ပြုပြီးတော့တယ်ဥပဒနာသမာဓိတိရင်းချက်ပြည့်စုံတော့သက္ကသမာဓိတိအလိုလိုဖြစ်လာတာပဲအဲဒါကတော့သတ္တပါတိမကသမာဓိတိဖြစ်ရဲ့အပေလေးကလွတ်တယ်อืม လူဘဝနတ်ဘဝချင်းချင်းဆိုင်ချင်းနေနဲ့ခုနဘဝတွေတိုးပြီးတော့မနေရတော့ဟိုဘက်မှာဘဝတွေစသိမ်းလို့ရှိတယ်ဖလားတမတိတိကတော့မေတ္တာလိုက်လို့ငြိမ့်သွားတဲ့ကိလေသာကိုသူကတဖန်ဝုတ်အောင်ပေါ့လေပြုလုပ်တဲ့သဘောပါပဲသူကမဖြစ်လို့ရှိရင်ကိုယ်ကလည်းဖြစ်လာတာပါပဲအကျိုးကတော့ဟိုမိတော့ကြီးငြိမ့်သွားငြိမ့်သွားပြီးတဲ့နောက်မှာရေနဲ့ဖြန့်တက်လိုက်လို့အေးတယ်လို့ပေါ့လေမက်က ဟုံးတောက်လောင်နေတဲ့ဘယ်နဲ့စတဲ့ကိလေသာပယ်လိုက်တယ်ထိုကတော့မဲ့ပဲကြီးသာကိလေသာအပူရှိန်တွေကိုရင်းနဲ့ချမ်းသာလိုက်တယ်လို့ပေါ့သူကတတ်တဲ့စိုင်းတတ်တိရှိပါတယ်အဲ့ဒီဖိုရဲမှာပါတဲ့သမာဓိတွေကိုတော့ဖလားသမာဓိတိခေါ်ပါတယ်ပြစ္ဆုကနာသမာဓိတိကတော့မဲ့ဖြစ်သွားတာဖိုးဖြစ်သွားတာနိဗ္ဗာန်ဆက်ရောက်သွားတာ ပြီးတော့ပယ်ပြီးကိလေသာတွေဆင်ញင်တာနဲ့မပယ်ရသေးတဲ့ကိလေသာတွေဆင်ញင်တာပေါ့လေအဲ့ဒါသစ္စာကနာသမာဓိတိခေါ်ပါတယ်သူရဲ့အကျိုးကတော့တိတ်ထူးခြားခြားတော့မရှိလောက်ပါဘူးခုနသမာဓိတိ6မျိုးကိုအချိန်ခါနဲ့ခွဲလိုက်လို့ရှိရင်ပုဂ္ဂိုလ်လည်းခွဲလိုက်လို့ရှိရင်လည်းပဲရှင်းရှင်းနားလည်နိုင်ပါတယ်အဲ့ဒီသမာဓိတိ6မျိုးတွေကသမသကတသမာဓိတိဟာ ကမ္ဘာလောကကြီးကဘယ်တော့မှမပြောက်ွယ်ပါဘူးကုသကအကုသကသူတို့ရဲ့အကျိုးကိုအာလက်ခံနေတဲ့ပုဂ္ဂိုလ်ကြီးမှာအများအားရှိနေပါတယ်ဒီကမ္ဘာကပြောက်ွယ်သွားပြီလို့အခြားကမ္ဘာမှာသွားပြီးတော့ဒီသမာဓိတိဟာဖြစ်ထွန်းနေပါတယ်မကွယ်ပါဘူးအဲသူ့ကိုကမ္ဘာအလင်းကြီးလို့တင်စားပြီးတော့ခေါ်ပါတယ်သဏ္ဍတမတိတိကတော့ သံအထုတ်တဲ့နည်းတွေတမာတိအထုတ်တဲ့နည်းတွေကဘာမှမပြောက်ွယ်ကြရတော့အထုသူကလည်းရှိနေမယ်ဆိုရင်အဲဒီဇမအလင်းတလည်းပဲကွယ်ဝယ်ရမရှိသေးပါဘူးရှိနေမှာပါပဲဒီကဆိုလိုတာတော့ခုနကမလကရသမာဓိကြီးနဲ့သာနာသမာဓိကြီးဒီနှမျိုးဟာသာသနာပဆရာသာသနာစိတ်သုံးတဲ့အခါမျိုးပါလည်းပဲ ပြက်ကွယ်ရမရှိတော့ဘူးသူတို့ရှိနေမှာပါကျန်တဲ့သမာဓိတိတွေကတော့ဘုရားသာသနာထွန်းလင်းတဲ့အခါမျိုးမှသာရှိနိုင်ပါတယ် It will only be found within the Buddha's dispensation ဒီတော့ခုခါဆိုလို့ရှိရင်ဘုရားဆုံးမတွေဟာကဘာမှာအနှံ့ရှိနေပါတယ်အထူးအားဖြင့်ဘုရားဘာသာထွန်းကားတဲ့နိုင်ငံတွေမှာဆိုရင်ဘုရားဆုံးမတော်တွေ ဘုရားဘာသာထုံးကားတဲ့နိုင်ငံမဟုတ်ပေမဲ့လို့လူမျိုးစုတွေမှာပေါ့လေဖွက်ပြီးတော့ဆရာဆိုပါတယ်ရှိနေပါတယ်ဆရာလက်ထက်တို့ကာလစာရအခုထိပါတယ်အမစကရသမာဓိဋ္ဌိဇာနသမာဓိဋ္ဌိရှိရုံရတဲ့ကတော့သာသနာအလင်းတက်မရနိုင်သေးပါဘူးဘာဖြစ်လို့လဲဆိုတော့သမာဓိဋ္ဌိ၆မျိုးထဲမှာဥပဒနာသမာဓိဋ္ဌိကနေပြီးတော့ပြစ္ဆုတ်ကနာသမာဓိဋ္ဌိအထိဒီ၄မျိုးကို သာသနာအလင်းထဲမှာထည့်သွင်းပြီးတော့ရေးတွက်ထားလို့ပါပဲဒီကစတင်ပြီးတော့သာသနာလင်းဟာလင်းလာတယ်လို့ဆိုတော့ဘုဒ္ဓိပ္ပာလေးရအတုနေတဲ့ယောဂီများပေါ်ရပေါ်ရလေးတွေပေါ်ဆဲလိုက်ပြီးတော့ရှိရှိအောင်မှစိတ်ကလေးစိုက်ကြရင်ရုပ်နဲ့နာပထမဆုံးပိုင်းခြားသိလာတယ်ရှုစရာလေးရတစ်ခုရှုတာလေးရတစ်ခုဆိုတာဒီရုပ်နာအပြင်ပုဂ္ဂိုလ်တ attva မရှိဘူးဆိုတာ အမြင်မှန်လေးရလာတာအဲ့ဒီအမြင်မှန်မရခင်ကဆိုပြီးပုဂ္ဂိုလ်တ attva ဆိုတဲ့အစွဲပေါ့လေဓမ္မတမောဟအမိုက်ကြီးပေါ့ဒုဓမ္မနန္ဓမဘောမှာပြည့်စွာတွေ့ဝေတဲ့အမိုက်ကြီးဖုံးခဲ့ပါလေရှိလိုက်တော့ယုံနာရဲ့လို့ကွဲတည်သွားလို့ရှိရင်အဲ့ဒီအမိုက်ကြီးခင်းပြီးတော့ဓမ္မဘောထာဏဉာဏ်ကြီးဖြစ်ပေါ်လာတယ်အဲ့ဒီကစတင်ပြီးတော့သာသနာအလင်းဟာအဲ့ဒီအထုတ်တဲ့ပုဂ္ဂိုလ်မှာခုနက လူဓမ္မနန္ဒမကွဲပြီးတော့ကြည့်တဲ့ပုဂ္ဂိုလ်မှာစလင်းတော့တာပဲယုံနာလောက်တော့ကွဲတည်တယ်ဒါပေမဲ့လို့ယုံနာလူရဲ့ကြောင်းကျဆက်ကိုတော့ဆက်ပြီးတော့မရှိသေးလို့ရှိရင်မတည်သေးဘူးအဲ့ဒီမတည်တဲ့ဟာတော့ပစ္စယသံဘောအမိုက်ကြီးခေါ်ပါတယ်ဆက်ရှုလို့အကြောင်းနဲ့အကျိုးနဲ့ယုံနာအကြောင်းကြောင့်ယုံနာအကျိုးဖြစ်ပုံလေးတွေပေါ့လေဒါလေးတွေရှုရင်းက သိသွားလို့ရှိရင်ပြည့်ပြဝဝဌာနကြီးကအလင်းကြီးဒုတိယသာသနာအလင်းကြီးပေါ်ထွက်လာတာအဲ့ဒီအလင်းကြီးပေါ်ထွက်တာနဲ့ပြည့်ပြသမောအမကြီးရဲ့ကွယ်သွားတာပဲကြောင်ကျိုးဆက်ဉာဏ်လောက်တော့ရရှိထားပြီးတော့ဆက်ပြီးတော့အာမထုတ်ပဲနဲ့ဒီတိုင်းနေမယ်ဆိုရင်ကြောက်ကြတဲ့တရားတို့ရဲ့မမြဲပုံရှင်းရပုံသူတော်တိုက်သူဖြစ်ပုံခေါ်တဲ့လက္ခဏာ၃ပါးမတည်သေးဘူး အဲ့ဒါလက္ခဏာတံဘောအမိုက်ကြီးရှိနေတော့မယ်၊ကွယ်တော့မယ်ရှိသေးတယ်သူတို့ဆက်ပြီးတော့အာထုတ်လို့ရှိပေါ်ပြီးတော့ကွယ်ပြောက်ပါပုံမြဲပုံသိလို့ရှိရဲ့လက္ခဏာပฏิဝေဒညာပေါ်လာပြီရှင်းရဲ့ပုံအာဟုဇရာမဟုတ်ပုံကြောက်ဇရာကောင်းပုံသိလို့ရှိရင်ဒုက္ခလက္ခဏာပုံမနေနေသိတဲ့လက္ခဏာပฏิဝေဒညာအလေးကြီးဘုရားတိုင်းသူဖြစ်ပုံပေါ်လေဒါလေးကိုသိလို့ရှိရင်အနတ္တလက္ခဏာကိုသိတာပဲอืม အနတ္တလက္ခဏာပฏิမိတာဉာဏ်ကြီးပေါ့အဲဒီလက္ခဏာပฏิမိတာဉာဏ်အလင်းကြီးဖြစ်ပေါ်လာလို့ရှိရင်လက္ခဏာသံဘောအမကြီးကွဲသွားတာပဲအဲဒီဉာဏ်ကိုတော့သာသနာမှာဆိုရင်ဒုတိယမြောက်အလင်းတက်လို့ခေါ်ပါဒုတိယအလင်းလို့အဲတတိယအလင်းလို့ဆိုမှာပေါ့ဒီလက္ခဏာပฏิမိတာဉာဏ်ခေါ်တဲ့ဝိပဿနာဉာဏ်ဟာဒီကာရုပ္ပကဉာဏ်အထိပြည့်စုံနေပြီမယ်လို့ အရင်တနိဗ္ဗာန်ကိုဟိုလားမက်ရဖုန်ညာနဲ့မတွေ့သေးလို့ရှိရင်တော့မက်ကအဲပฏิဝေဒပေါ့အဲမက်ကတမောဟအမိုက်ကြီးပေါ့ဇာကြီးကွဲနေနိဗ္ဗာန်တမောဟအမိုက်ကြီးလေနိဗ္ဗာန်တမောဟအမိုက်ကြီးကွဲနေသေးတာပဲသူကကာကွယ်ထားတာအဲဒီငါတို့ဘက်ကညာနေပြီးတော့တက်ပြီးတော့အနုလောမညာပြည့်ပြည့်မစအငိမ့်တကို မညာဘုံညာနဲ့မျက်မှောက်ပြုသိသွားပြီဆိုလို့ရှိရင်နိဗ္ဗာန်ပฏิဝေဒညာအလင်းကြီးတစ်ခါလဲစိုက်လာတော့တာပဲခမအဲ့ဒါမှာတော့သာသနာမှာတာတကယ်အရေးပါတဲ့နိဗ္ဗာန်နိဗ္ဗာန်တွေ့သွားပြီဆိုတော့သိကြသွားပြီပေါ့အဲ့ဒါသုဒ္ဓသာသနာအလင်းကြီးပါပဲပစ္စကနာသမာဓိတိကတော့ဘဂသမာဓိတိဖလသမာဓိတိနဲ့ဆက်ဆက်ပြီးတော့ဖြစ်တာဘလို့ သူလည်းပဲသာသနာအလင်းထဲမှာထည့်ရမှာပါပဲခုပြောခဲ့တဲ့ဟာတွေကောက်ချက်ချလိုက်လို့ရှိရင်သမလက္ခဏာတမာဒိဋ္ဌိလောက်သာရှိပြီးတော့ဒါနသီလလေးလောက်နဲ့ပြီးရတဲ့ပုဂ္ဂိုလ်တွေဟာကဘာအလင်းလောက်ပဲရတယ်သာသနာလေးမရဘူးပြီးတော့သမာဓိတရားလေးလောက်အားထုတ်ပြီးတော့ဇာန်တို့အဘိညာဉ်တို့အဲဒီလောက်ရတဲ့ပုဂ္ဂိုလ်ကလည်းပဲ ဝိပဿနာသမာဓိတိမရှိဘူးအယုံဆုံးအားဖြင့်ယုံနာတော့ပိုင်းခြားမတည်သေးဘူးဆိုလို့ရှိရင်သူ့မှာလည်းပဲသာသနာအလင်းမရသေးပါဘူးတချို့ဆိုလို့ရှိရင်ကုသကအကုသကနားမလည်ဘူးကုသပြုလည်းပဲအကျိုးမရအကုသပြုလည်းပဲအပြစ်မဖြစ်လို့ဒီလိုယူဆထားတဲ့ပုဂ္ဂိုလ်တွေဆိုရင်အခြေခံကစပြီးတော့ကဘာလေးကြီးကွဲသွားပြီသာသနာအလင်းလင်းဖို့ဝေးလို့ကဘာလေးတော့ကွဲသွားပြီ ပြီးတော့ဇာနတမတိတိလည်းပဲအဲ့ဒီပုဂ္ဂိုလ်ဖြစ်ဖို့ရလည်းပဲအခွင့်မရှိတော့ဘူး။ဘာဖြစ်လို့လဲဆိုတော့ဇာနတမတိတိကကာမတက္ကတမတိတိကခွဲရပါကိုအခြေခံကာမတက္ကတမတိတိကဘာလေးလောက်မှမရှိဘူးဆိုတော့ဘယ်ကလာပြီးတော့ဇာနတမတိတိလည်းဖြစ်နေပါတော့မလဲ။သူ့ဟာတော့လုံးဝအလင်းတက်ကြီးကွယ်သွားပြီ။ဒါတော့ကမတက္ကတသမာဓိတိကအစကွယ်သွားပြီဆိုလို့ရှိရင်အဲ့ဒီကွယ်တဲ့ပုဂ္ဂိုလ်ဟာ ပါနဲ့တူလဲဆိုတော့အမိဝမ်းနေတဲ့ကူကမျက်စိမပါဘဲနဲ့မိုးရလာတဲ့လူလိုပဲမျက်စိမပါတဲ့ပုဂ္ဂိုလ်ကမြင်စရာမျက်စိရရှိမှမရှိပဲဘူးသူကွဲလာတော့ဘာမြင်တော့ဘူးဘာမှမမြင်တော့လမ်းမှလားလမ်းမှလားလမ်းဒီပါဒီသွားတဲ့အခါမှာဒီနာချင်းနေကြိုက်နေရှိသလားစုနေရှိသလားဘေးရရှိသလားဆိုတာမသိဘူးတွဲမဲ့ပုဂ္ဂိုလ်မပါဘဲနဲ့ရမ်းသွားလို့ရှိရင်တော့ လမ်းမလိုက်ဖို့ကတော့မရတယ်လမ်းမလိုက်လို့ရှိရင်သူ့အတွက်တော့မျက်နှာဖို့ကတော့တည်ရနေတာပဲဆိုသူ့ဖို့ရတော့အများကြီးပဲမျက်နှာသွားပါအမှန်ကြောက်เสียကောင်းပါတယ်အဲ့ဒီသဘောတရားတွေကိုခြားခြားနာနာသိနာလည်ပြီးတော့ကုလသသရာရာအစဉ်ပြေလေးတို့အခါလေးမှာပေါ့လေကမ္မစကတသမာဓိတိကမ္ဘာအလင်းတအမိကြည့်ပြီးတော့သာသနာအလင်းတကြီး ပထမလင်းကနေပြီးတော့နောက်ဆုံးသရုတ်ထလင်းအထိပေါ့လေအလင်းတရဖို့ရလိုအပ်ပါတယ်အဲ့ဒီအလင်းတပြည့်ဝစွာရထားရင်တော့အဲ့ဒီပုဂ္ဂိုလ်ဟာဘဝတစ်လျှောက်လုံးတန်တရားတစ်လျှောက်လုံးပယ်တော့မှညာအလင်းတကြီးမပြောက်ွယ်တော့ဘူးသာသနာအလင်းတကြီးလည်းမပြောက်ွယ်တော့ဘူးတဖြည်းဖြည်းကလင်းလင်းလင်းလင်းပြီးတော့သွားဖို့သာရှိတာပဲနောက်ဆုံးအရတမနဲ့ကိလေသာတွေမှလည်းအကုန်လုံးပယ်ရှင်းပြီးတဲ့အခါမှာလင်းတဲ့လင်းပြီးရှင်းတဲ့ရှင်းပြီးတော့ ဝါဇတိတဲ့ငြိမ်းဖို့ပဲရှိပါတော့တယ်အဲ့ဒီဒီအပြင်မြတ်စွာဘုရားဟာဒီတနာကိုအဆုံးသတ်ပြီးတော့နောက်ဆုံးမှာသစ္စာလေးပါးကြတော်မူပါတယ်သစ္စာလေးပါးကြတော်မူတဲ့အတိုင်းနတ်သားဟာကိုယ်နဲ့ဆိုင်ပြီးတော့ရှုလို့မြတ်စွာဘုရားမျက်မှောက်မှာပဲပတ္တပတ္တိမညာပူညာကြီးရရှိသွားပါတယ်ဆိုဆိုပါတယ်ပတ္တပတ္တိမညာရရှိတဲ့တွေ့ရနိုင်တဲ့အကျိုးတွေတော့ နောက်နေ့မှာပဲဆက်ပြီးတော့ပြောဟောပါမယ်